ကောင်ဒီကတဏှပေါ်ဒိဋ္ဌိကကျဲလာလိုက်သေးတယ်တဏှာနဲ့မဟုတ်ဘူးဒိဋ္ဌိကျဲလာအဲ့ဒီဒိဋ္ဌိကတပ္ပတဒိဋ္ဌိဆိုတဲ့ဥစ္စာဘယ်တော့မှမပြတ်ဘူးခန္ဓာကိုယ်နဲ့အတ္တကောင်မဒိဋ္ဌိတဘောကသိသွားလေဟိုဘဝဒီအတ္တကလေးကခန္ဓာအိတ်အပြစ်နဲ့ဖြစ်ပြန်တာပဲဒီအတ္တလေးဘယ်တော့မှမပြတ်ဘူး။အိုးဘုန်းကြီးတို့ကဘာပေါင်းများစွာလာခဲ့ဒီအတ္တကလေးကတော့တဘဝပြီးတဘဝတဘဝပြီးတဘဝ ခန္ဓာအိမ်မှာပြောင်းတာအတ္တမပြောင်းသူဆွဲလန်းတဲ့ကလေးကလည်းတော်တော်တော်တော်နစ်နာဘဝတဏှာပမတဒိဋ္ဌိနဲ့တကွဖြစ်တဲ့တဏှာလိုက်ကောင်အဲ့ဒီဆွဲလန်းတဲ့တဏှာဆွဲလန်းတဲ့တဏှာကအဲ့ဒီဒိဋ္ဌိကလေးကိုတာယာပြီးတော့ပူဆွဲဒါကြောင့်ဟိုမိစ္ဆာဒိဋ္ဌိအယူရှိတဲ့သူတွေကသူတို့ကလည်းသူတို့ဟုတ်လာပြီဆိုပြီးတော့အဲ့ဒါခက်ကြွကြွနေနေတာသူကဟုတ်တယ် အမှားယူနေပြီမဲ့လို့သူကဟုတ်တယ်ဆိုပြီးတော့ဘုသူလူထင်ရမှာတော့ဆိုပြီးသူတို့ကမာနတွေပါတွေပါဖြစ်ဘုဘဝတဏှာဥစ္စေတာဒိဋ္ဌိနဲ့တကွဖြစ်သောတဏှာလည်းကောင်းဥစ္စေတာဆိုတာသိပြီးတာပဲသိပြီးတာတော့ဘာမှမဖြစ်ဘူးဒီဘဝလည်းသူ့အလိုဖြစ်ခြင်းလို့ဖြစ်လာတာတော့ဘာမှလည်းသိပြီးတော့မဖြစ်ဘူးဥစ္စေတာဒိဋ္ဌိက ဝိနဲ့မှာတော့အတ္တဆိုတဲ့အကောင်လေးတော့ရှိပါရဲ့ရှိပေမဲ့လို့အဲ့ဒီအတ္တအကောင်လေးကပြီးပြီးတာပဲပြီးဒီဒီပြရကြောက်စရာကောင်းလိုက်ဒီဥဒိတာဒိဋ္ဌိသမားကလည်းတဏှာနဲ့တွဲနေတာဖြစ်တော့ဟူသူဟာဟုတ်တာသူဟာအမေသူကသူအမှန်နဲ့ပဲလို့ ကောင်ဒီကကတဏှပေါ့ဒိဋ္ဌိကကဲလာလိုက်သေးတယ်တဏှာနဲ့မဟုတ်ဘူးဒိဋ္ဌိကဲလာအဲ့ဒီဒိဋ္ဌိက သတ္တဒိဋ္ဌိဆိုတဲ့ဥစ္စာဘယ်တော့မှမပြတ်ဘူးခန္ဓာကိုယ်နဲ့အတ္တကောင်ကလေးတဘောကသိသွားလေဟိုဘဝဒီအတ္တကလေးကခန္ဓာအိမ်အသစ်နဲ့ဖြစ်ပြန်တာလေဒီအတ္တလေးဘယ်တော့မှမပြတ်ဘူးဟိုဘုန်းကြီးတို့ကဘာပေါင်းများစွာလာခဲ့ဒီအတ္တကလေးကတော့တဘဝပြီးတဘဝတဘဝပြီးတဘဝခန္ဓာအိမ်မှာပြောင်းတာ အတ္တမပြောင်းသူဆွဲလန်းချက်ကလေးကလည်းတော်တော်တော်တော်နစ်နာဘဝတဏှာတမတာဒိဋ္ဌိနဲ့တကွဖြစ်တဲ့တဏှာလည်းကောင်းအဲ့ဒီဆွဲလန်းချက်တဏှာဆွဲလန်းချက်တဏှာကအဲ့ဒီဒိဋ္ဌိကလေးကိုတာယာပြီးတော့ပူဆွဲဒါကြောင့်ဟိုမိစ္ဆာဒိဋ္ဌိအယူရှိတဲ့သူတွေကသူတို့ကလည်းသူတို့ဟုတ်လာပြီဆိုပြီးတော့အဲ့ဒါခက်ကြွကြွနေနေတာတို့ဟာဟုတ်တယ် အမှားယူနေပြီမဲ့လို့သူကဟုတ်တယ်ဆိုပြီးတော့ဘုသူလူထင်ရမှာတုံးဆိုပြီးသူတို့ကမာနတွေပါတွေပါဖြစ်ဝိဘဝတဏှာဥစေတာဒိဋ္ဌိနဲ့တကွဖြစ်သောတဏှာ၎င်းဥစေတာဆိုတော့သိပြီးတာသိပြီးတာတော့ဘာမှမဖြစ်ဒီဘဝလည်းသူ့အတူဖြစ်ခြင်းလို့ဖြစ်လာတာတော့ဘာမှလည်းသိပြီးတော့မဖြစ်ဘူးဥစေတာဒိဋ္ဌိက ဝိနည်းမှာတော့အတ္တဆိုတဲ့အကောင်လေးတော့ရှိပါရဲ့ရှိပေမဲ့လို့အဲ့ဒီအတ္တအကောင်လေးကသိပြီးတာပဲလေဒီဒိဋ္ဌိကလည်းကြောက်စရာကောင်းလိုက်ဒီဥဒိတာဒိဋ္ဌိသမားကလည်းတဏှာနဲ့တွဲနေတာဖြစ်တော့ဟူသူဟာဟုတ်တာသူဟာအမေသူတို့ကသူတို့အမှန်နဲ့တယ်လို့ဟုတ်လိုက်တာဘယ်နဲ့သေပါကြည့်ရမှာတော့သေပါမှမဖြစ်ဘူးသူတို့မသေခင်လို့ရှင်းတာလို့ဘောချမ်းသာတာလို့ဘောအမေအမေဟူအမေဒီပါရင်စဉ်းစားလို့လည်းဖြစ်ချင်လို့ဖြစ်လာတယ် အဖေဟိုအဖေဒီပါဒီစဉ်းစားမနေပါနဲ့ဖြစ်ကျင်လို့ဖြစ်လာတာသူကမင်းကိုတကယ်အင်မတန်ယူရနေတာဟိုယူရတာက तू ယူရခြင်းလို့ယူရတာပါဒီသူတဲ့ဘာမှမဆိုင်ဘူးသေးလည်းပြီးတာပဲအမေဒီဘဝချမ်းသာမယ်ဆိုလို့ရှိရင်ကိုကိုအခွင့်အရေးသာပြည့်စုံလို့ရှိရင်အမေတို့ဘာတော့ဘာမှအရင်ပြီဒီဥစ္စေဓာတိတိကလည်းကြောက်စရာကောင်းလိုက်တာမှလွန်းလို့အဲ့ဒီဒိဋ္ဌိယူပြီးတော့အဲ့ဒီဒိဋ္ဌိနဲ့နှစ်သက်နေတဲ့တဏှာကပါနေတာဖြစ်တော့ဒုက္ခအင်မတန်ကောင်းတယ် တို့ကအင်မတန်မှန်တယ်ခုကောင်းနေဟာသူလိုးနေတာတို့ကတမတိတ်ဟုတ်တာပဲအဲ့ဒီဒိဋ္ဌိလည်းယူသေးရဲ့တဏှာကလည်းပါရနေပြီးတော့အထင်လည်းကြီးနေသေးရဲ့မာနလည်းဖြစ်နေသေးရဲ့တော်တော်ကြောက်စရာကောင်းတဲ့သဘာဝတွေသေတိတံကာမတဏဘဝတဏဝိဘဝတဏဟောဒီတဏတွေကဟိုဒုက္ခဖြစ်တာပြန်ဆက်ကြစို့ပြန်ဆက်ကြလို့ဒီတဏဟိုဒုက္ခဖြစ်တယ်ဆိုတဲ့ဥစ္စာကိုတစ်ခုစီတစ်ခုစီပြန်တွဲကြဆိုတဲ့ ဧတံခောပနဘိကဝေဒုက္ခသမုဒယောအရိယသစ္ဆံဒီနဲ့စပ်ပြီးတော့ကိုကိုလူတွေနားမလည်နိုင်တဲ့စကားတရက်ရှိသမုဒယောဆိုတဲ့စကားဟာကပန်းနဲ့ဒီပြင်အကြောင်းတွေနဲ့ပေါင်းမိမှဥဒယဒုက္ခကိုဖြစ်စေတာတဏှာဒုက္ခဒီလိုမဟုတ်ဘူးတဏှာဒီပြင်အကြောင်းကလေးတွေကပေါင်းလာတော့ဒုက္ခတဏှာကြီးဘွားကနေတဏှာတစ်ခုဒုက္ခတစ်ခုတဏှာတစ်ခုဒုက္ခတစ်ခုဒီလိုမဟုတ်ဘူး တဏှာကအရင်ကံအဲ့ဒီတဏှာအရင်ကံပြီးတော့ဟိုလှုပ်ဒီလှုပ်လှုပ်တဲ့အခါကျတော့ဟိုဟာဒီဟာတွေကပေါင်းပြီးတော့ပေါင်းပြီးတော့တဏှာကဟိုမျိုးစေလို့တဏှာအရင်ခံပြီးတော့ဖြစ်တာမို့လို့တဏှာပေါ်တတ္တိခဟိုလှုပ်ဒီလှုပ်ဒီကပါရသေးတယ်အဲ့ဒီပါရာတွေနဲ့ပေါင်းပြီးတော့မှဒီတဏှာကဒုက္ခကိုဖြစ်စေအ ਨੇ ဆုံးဘုန်းကြီးတနေ့ကပြောခဲ့တဲ့အဝိဇ္ဇာပါရတယ်အဝိဇ္ဇာဟာဒုက္ခရဲ့ဖြစ်ကြောင်းလို့ဆိုပါလားလို့ဆိုတော့မဟုတ်ဘူး အဝိဇ္ဇာကတဏှာကို အကူအညီပေးနေတာအရင်ကတဏှာအဝိဇ္ဇာကမသိအောင်လုပ်ပေးတာပဲရှိတယ်ဒီဟိုဟာဒီဟာနှစ်သက်ထားတယ်ဟိုဟာဒီဟာထူထောင်တာတွေကတဏှာအဝိဇ္ဇာကမသိအောင်လုပ်ပေးတာပဲရှိတယ်ကုသိုလ်ကံတွေနောက်ဘဝကြလို့ကြည်ရင်တို့တကယ်ခံစားရအောင်ဆိုပြီးတော့ကုသိုလ်ကံတွေပြုမဟဲ့လို့ဆိုတာကတဏှာကခြေလဲပေးတာအဝိဇ္ဇာကမသိအောင်သာလုပ်ပေးတာဟိုတဏှာကကိုပစ္စည်းလိုချင်တော့ခိုးတယ် ခိုလူရဲ့ပစ္စည်းလိုချင်တော့အဲ့ဒီလူတတ်တယ်တဏှာကအရင်ခံပြီးတော့ခိုမှုတွေတတ်မှုတွေဖြစ်တဏှာကအရင်ခံပြီးတော့သူသားအိမ်ရပြမမှုတွေဖြစ်အဲ့ဒါလိုဖြစ်တော့မှဟိုဘက်ဘဝမကောင်းကျိုးတွေပေးတယ်ဒါကြောင့်တဏှာအရင်ခံမှုလို့တဏှာဟာဒုက္ခရဲ့အရင်ခံဒုက္ခရဲ့စနက်ပဲဒုက္ခရဲ့မျိုးစေ့တယ်ဒါကြောင့်သူ့ကြည်တော့မထင်နဲ့သူ့အခြေခံပြီးတော့ဟိုအမှုဒီအမှုတွေအဝိဇ္ဇာတို့ဒိဋ္ဌိတို့ပါဏာတိပါဒမှုတို့အာဒိနာဒါနမှုတို့ ကာမေတုမိစ္ဆာသာရတို့ဘုဒ္ဓဝါဒတို့ဒီလိုမကောင်းတဲ့ကံတွေကလည်းပါရသေးတယ်တဏှာအရင်ခံပြီးတော့ကုသိုလ်ကောင်းမှုတွေကလည်းပါရသေးတယ်ဒါမှဟိုဘက်ဘဝဇာတိသွားဖြစ်တာဒါကြောင့်တဏှာဟာသူ့ကြည်တက်တက်ဒုက္ခအပေးတယ်ဒီလိုမထင်နဲ့တဏှာကသက်ပင်အကြောင်းနဲ့ပေါင်းမိတဲ့အခါမှာဒုက္ခကိုဖြစ်စေတယ်ပြီးတော့ဘုန်းကြီးတို့လူဘဝပြန်စဉ်းစားကြဆို ဘုန်းကြီးတို့တတွေ့ဒီလူဘဝရဖို့ရန်ဒီကကုသိုလ်ကံတစ်ခုရှိပြီဧကံရှိအဲ့ဒီကုသိုလ်ကံရှိတော့ဒီကုသိုလ်ကံရဲ့အခြေခံကဘယ်သူတုံးဆိုတော့တဏှာတဏှာကဒီဘဝမျိုးလိုချင်နေသေးတယ်ကိုမလိုချင်ဘူးလို့ပြောတဲ့ဥစ္စာမဟုတ်ဘူးမဟုတ်တာဘာဖြစ်လို့တဏှာမှမကုန်ပဲနဲ့ဘယ်နဲ့လုပ်ပြီးတော့မလိုချင်ဖြစ်မလဲတဏှာမကုန်တော့တဏှာကလိုချင်တာပေါ့ တဏှာကလိုချင်တော့ဒီဘဝကိုရာပြီးတော့လာအောင်ကံပြုတယ်ကုသိုလ်ကံပြုတဏှာကတဏှာကလိုချင်လို့ကုသိုလ်ကံပြုကုသိုလ်ကံပြုတော့ဘုန်းကြီးတို့တတွေ့ဒီဘဝကိုရတယ်ဓာတိပိပတိတန်တေနေရခြင်းတိဒုက္ခဆင်းရဲပေတိအဲ့ဒီဒုက္ခဘသူပြုတုံးဆိုလို့ရှိရင်တဏှာအရင်ခံပြီးတော့ကံပြုခဲ့လို့ပြီးတော့တဏှာကြောင့်ဖြစ်တာတဏှာကြောင့်ဖြစ်တာ နောက်တဏှာကုန်ခန်းတဲ့ယဟန္တာတွေမဖြစ်တာကိုနိရောဓနဲ့မက္ကသစ္စာကံကြတော့ပေါ်လာလိမ့်မယ်။ဒါကြောင့်ပဋိသန္ဓေနေရတဲ့ဥစ္စာလူဘဝကောင်းတဲ့ဘဝပဋိသန္ဓေနေရတာတောင်းမှတဏှာအရင်ခံပြီးတော့ကုသိုလ်ကံပြုခဲ့လို့ပဋိသန္ဓေနေရတာမတောင်းတာပါဘူးလူဘဝမတောင်းတာပါဘူးနိဗ္ဗာန်တောင်းတာပြီးတော့ပြုပါတယ်ဆိုပေမဲ့လို့နိဗ္ဗာန်မှမရောက်သေးပဲနဲ့ဒီကံကအကျိုးပေးရင်ဘယ်ပေးမလဲဒါလို့လူဘဝတို့နတ်ဘဝတို့ဇမဘဝတို့ပေးရမှာပေါ့ ဒါကြောင့်တဏှာအရင်ခံတာတဏှာမကုန်သေးသမျှလည်းနိဗ္ဗာန်ကိုမတွေ့နိဗ္ဗာန်ကိုအဲလုံးဝအဲနိဗ္ဗာန်ကိုမရောက်နိုင်သေးပါဘူးဟုတ်တယ်သောတာပန်တို့သကရာဂန်တို့အနာဂန်တို့အခိုက်အတန့်မှာတဏှာယော့သွားတော့နည်းနည်းကလေးဘဝယော့တာပဲရှိတယ်ဒီလုံးလုံးဘဝကုန်မသွားသေးဘူးပြီးတော့ဇာတိဒုက္ခဟာဘယ်ကလာခဲ့တဲ့ဆိုရင်တဏှာကလာခဲ့ဇာတိဒုက္ခဘယ်ကလာခဲ့တယ်တဏှာကလာခဲ့တယ်တဏှာကြောင့်ဇာတိဒုက္ခဖြစ်ရတယ်သရဒုက္ခ အိုတာပဲကြောင့်အိုရတယ်လေဟုတ်တာအရင်ကတဏှာကြောင့်ဇာတိရှိတော့အိုတာပေါ့ပฏิသန္ဓေနေလို့လူဘဝရတော့လူအိုအိုတာပေါ့တရိစ္ဆာန်ဘဝရတော့တရိစ္ဆာန်အိုအိုတာပေါ့အဲ့ဒီရခဲ့တဲ့ဘဝကိုကဒီတဏှာကြောင့်ရခဲ့တာဖြစ်တော့ဒီအိုတာလည်းတဏှာအရင်ကပဲဒါကဝေးတဲ့တဏှာနေအောင်ဘုန်းကြီးကဒီလူလောကတလောကလုံးကိုခုစဉ်းစားနေတယ် ဒီတတ္တဝါတွေရဲ့ဖြစ်ပုံကိုဒီဒီတရားနှစ်ပုဒ်နဲ့စဉ်းစားနေတဲ့ဟိုတဏှာနဲ့သမှုရိယသစ္စာနဲ့ဒုက္ခသစ္စာနှစ်ခုကိုဒီတော်တော်စဉ်းစားလိုက်တယ်စဉ်းစားလိုက်တော့အိုရာဟာဟုတ်တယ်တဏှာကြောင့်ဆိုပါတော့တဏှာကဘယ်တဏှာတုံးဆိုတော့ပဋိသန္ဓေနေအောင်ပြုခဲ့တဲ့ကံရဲ့အရင်းကတဏှာဒါကအဝေးနေဟောဒီဘဝလူတယောက်ကအပျော်ပါလိုက်စားတယ်တဏှာရဲ့အလိုလိုက်ပြီးတော့အပျော်ပါလိုက်စားအဲ့ဒါအလုံးစဉ်းစားကြည့်ရ အပျော်ပါလိုက်စားတဲ့ယောက်ျားအပျော်ပါလိုက်စားတဲ့မိန်းမသူများတဲ့ပို့ပြီးတော့အိုးလွယ်တယ်တချို့ကပြောတယ်ပျော်ပျော်နေတော့သေခဲ့စိတ်ပြိုတော့ကိုနှုတယ်လို့ပြောတယ်အဲ့ဒါကရိုးရိုးသားမှန်စိတ်ချမ်းသာအောင်ပြောတဲ့အပျော်မျိုးစိတ်ကိုချမ်းသာအောင်နေတဲ့အနေမျိုးလောက်သာဟုတ်တာတဏှာနဲ့လိုက်စားပြီးတော့လောကီအာယုန်တွေခံစား လူယောက်ျားလောကီအာယုန်တွေခံစားရိုးရိုးမခံစားတဲ့မလိုက်စားတဲ့ဆိုတဲ့အိုတယ်အိုလွယ်တယ်ဒီလောကီအာယုန်တွေလိုက်စားတဲ့ဒီတက္ကမမလိုက်စားတဲ့သူတဲ့ပိုးပြီးတော့အိုလွယ်တယ်ဒါဘာဖြစ်လို့လဲဟိုဒီဘက်ဘဝတဏှာကသရာကိုဖြစ်စေတာဒါကြောင့်သရာဒုက္ခကိုဒီဘက်ဘဝမှာကပ်ပြီးတော့ဒီဘက်ဘဝတဏှာကလည်းဖြစ် ဟောတမ္ပရာကပါလာတဲ့ကံရဲ့အရင်းကတဏှာကလည်းပြုတယ်ဒီစရာကိုဒီအိုးလေပြီးတော့တစ်ခါတစ်ခုစဉ်းစားရအောင်အဲဘုန်းကြီးကဒီဒီတော့ကကြီးအကျိုးနဲ့အကြောင်းနဲ့နှစ်ပါးပဲရှိတယ်ဒုက္ခကအကျိုးသမုဒယကအကြောင်းဒီနှစ်ပါးပဲရှိဟိုမေဃနဲ့និရောဓဟာကဘုန်းကြီးတို့ခန္ဓာကိုယ်ထဲမှာယခုအထိဒီမေဃသစ္စာမပေါ်ရင်မရှိဘူးမရှိဘူးនិရောဓဆိုတာကတော့ရှိကိုမရှိတာခန္ဓာကိုယ်ထဲမှာခန္ဓာကိုယ်ထဲမှာရှိနေတာကဒီဒုက္ခနဲ့သမုဒယကပဲရှိတယ် အဲ့တော့ဒီဇရာကိုထပ်ပြီးတော့စဉ်းစားဒီတယောက်ကအစားအပေါက်မဲ့မောလို့ဒီအပြောပါလိုက်စားတာမဟုတ်ဘူးအစားအပေါက်မဲ့မောလို့တွေးကြရစားဦးလွယ်တဲ့သူအစားအပေါက်မဆင်ញင်တဲ့သူဦးလွယ်တယ်ဘာလို့လဲဒီခန္ဓာကိုယ်ကအာဟာရစရုပ်လဲပါတယ်အာဟာရကြောင့်ဖြစ်တဲ့ရုပ်လဲပါတယ်ဒီဒီခန္ဓာကိုယ်ကအစာကုန်မဆင်ញင်လို့တွေ့ကြရစားတဲ့သူဦးလွယ်တယ် ဒါကဒီခန္ဓာကိုယ်ကအဲစိတ်ကိုချမ်းချမ်းသာသာမနေတတ်တဲ့သူကိုပြင်းလဲစိတ်ဆင်းရဲဒီပြင်းလဲစိတ်ဆင်းရဲကိုကိစ္စကြောင့်လဲစိတ်ဆင်းရဲဒီကိစ္စကြောင့်လဲစိတ်ဆင်းရဲအဲ့လိုဆင်းရဲတတ်တဲ့သူတွေဟာလေစိတ်ကြောင့်ဖြစ်တဲ့ရုပ်တွေကအိုးအိုးအိုးအိုးပြီးတော့လိုက်လို့အိုးလွယ်တယ်အကြောင်းရင်းဟာတဏှာကြောင့်သရဒုက္ခဖြစ်တယ်အဲ့ဒီတဏှာကြောင့်ဆိုတဲ့စကားကိုရင်းရင်းလေးလေးနားထောင်ပါနော် ဒီဘဝမှာတဏှာလိုက်စားပြီးတော့တဏှာလိုက်စားပြီးတော့အပျော်ပါလိုက်စားတဲ့သူတွေလည်းအိုနိုင်တယ်လို့ဘုန်းကြီးပြောခဲ့ပြီနော်တက္ကဒီအဆောက်အအုံတွေကိုမဆင်ရင်ပဲနဲ့ဒီတွေ့ကြရတဲ့စားတဲ့သူကဘာကြောင့်အိုနိုင်တယ်လဲလို့ဆိုရင်ခန္ဓာကိုယ်ကအာဟာရဇယုတ်အစာကြောင့်ဖြစ်တဲ့ယုတ်တွေရှိတယ်အဲ့ဒီအစာကြောင့်ဖြစ်တဲ့ယုတ်တွေကမကောင်းမကောင်းမကောင်းမကောင်းလာတော့ပိုးပြီးတော့အအိုမြန်လာတယ် တခါစိတ်ကိုချမ်းချမ်းသာသာမနေတတ်တင့်တော်တယ်လို့နှလုံးမသွင်းတတ်လို့စိတ်မချမ်းမသာတွေအာကြည့်နေတဲ့သူမလဲပဲအိုရွယ်တယ်။ဘာကြောင့်အိုရွယ်တယ်လို့ဆိုတော့ကိုသူကစိတ်မချမ်းသာဘူးစိတ်မချမ်းသာတော့စိတ်ကြောင့်ဖြစ်တဲ့ရုပ်တွေကလည်းမကောင်းရုပ်တွေညှို့ညှို့နှောနှောရုပ်တွေဖြစ်တယ်။အဲဒါကြောင့်မို့လို့လေရုပ်တွေဟာသူများတဲ့ပို့ပြီးတော့အိုလွဲလာပြန်တယ်။ဒီအလုံးပုဂ္ဂိုလ်တွေစဉ်းစားကြည့်သမှာလားဘသူဟာလေစိတ်ဆင်းရဲလိုက်တာအမေ10နှစ်လောက်အိုသွားတယ်ပြောကြတယ် ဘသူဟာလေဖေးအတွက်တကယ်စိတ်ကိုစိတ်ထိကြိုက်သွားတယ်လူကိုတခါတည်းလူအိုကြီးဖြစ်သွားတယ်အဲ့ဒါမိမကိုမိမအိုကြီးဖြစ်သွားတယ်အဲ့ဒါဘာကြောင့်ိတ်ဆင်းရဲတာအခြေခံပြီးတော့ကိုအိုတယ်ဆိုတာစိတ်ကြောင့်ဖြစ်တဲ့ရုပ်တွေကဒီထဲမှာအိုပြီးတော့လိုက်သွားလို့မြန်မြန်အိုလွဲလာတယ်။ကံကြောင့်အိုလွဲတယ်စိတ်ကြောင့်အိုလွဲတယ်အစာအာဟာရကြောင့်အိုလွဲတယ်အေးအပူကိုမနေတတ်မထိုင်တတ်တွေကြောင့်ညံမရှိလို့အိုလွဲတယ်။ဒါတော့တဏှာအရင်ကံပြီးတော့အိုတယ်လို့ဆိုတာကမှန်တယ်။ အဲ့ဒီတဏှာဟာဟိုးရှင်းရှင်းဘဝကတဏှာကြီးမစင်ပါနဲ့ဒီဘဝမှာပဲနားမလဲလို့ညာမရှိလို့တဏှာအရင်ခံပြီးတော့စားကျင်တာတွေစားတယ်၊သွားကျင်တာတွေသွားတယ်၊အေးလဲခံတယ်၊အပူလဲခံတယ်ဟိုမင်းတို့ဒီတရားတွေကိုနားလဲလို့ရှိလို့ရှိရင် ကလေးလေးတယောက်တဲအေးမိမှာဆိုလို့အမေဖေကဒီထဲမှာနေလို့ဆိုတဲ့ကလေးလေးကတဏှာကရှိတော့လေဟိုအေးခံနေတယ်အေးခံနေတယ်သူကအေးခံရတဲ့ကအရသာလေးကရှိတယ်ကိုအဲ့ဒီအရသာဟာဘု து ကြောင့်ဒီตายရနေတယ်လဲဆိုလို့ချင်းအတွင်းကလေးလေးကတဏှာကตายရနေတယ်အဲ့ဒီတဏှာကြောင့်အေးခံလိုက်တော့အဲ့ဒီတဏှာကတဏှာအရင်ခံပြီးတော့သူကအေးခံလိုက်ရောအေးခံလိုက်တော့သူဟာမကြမ်းမမကစားပြီးတော့ တစ်ဖြည်းဖြည်းဥလွယ်မှုရန်အကြောင်းပေါ်လာပြန်အဲကြောင့်သရဒုက္ခရဲ့အရင်းကဟာတဏှာပဲဆိုတဲ့ဥစ္စာကိုယ်ရှိဘဝကတဏှာကြီးသွားပြီးတော့မစင်းစားနဲ့ဒီဘဝမှာဖြစ်နေတဲ့တဏှာတွေကလည်းအမှန်တန်ကြောက်စရာကောင်းတဲ့သရဒုက္ခကိုပေးမယ်ပြီးတော့ဘုန်းကြီးတကူစဉ်းစားမိလေတယ်ဟိုတော်တော်လေးကြီးတဲ့ပုံကိုယ်တွေမှာပိုတဲ့အခါကျတော့ဒီသရဒုက္ခဖြစ်တယ်အဲ့ဒီသရဒုက္ခဖြစ်တဲ့အခါမှာ ဟိုတတိညာလေးပြီးတော့တငယ်ပြန်တယ်လို့ဆိုကြဒီတငယ်ပြန်တဲ့နေရာမလဲပဲဘုန်းကြီးစဉ်းစားမိတယ်တချို့ပုဂ္ဂိုလ်တွေကသောဝသဇနဲ့နေကိုယ်အလိုလိုက်ပြီးတော့ချမ်းချမ်းသာသာဆိုသလိုလောကလိုက်နေတယ်သောဝသဇနေတယ်တရားနှလုံးမသွင်းဘူးမစင်စားဘူးတတိမလေးလားတတိတတိအလေးလားမရှိခဲ့ဘူး ဆိုတော့တတိပဋ္ဌာန်တို့ဘာတို့မလေ့လာဘူးကမ္မဋ္ဌာန်တရားတို့ဘာတို့နှလုံးမသွင်းဘူးအဲလိုပုဂ္ဂိုလ်မှာတတိကနည်းဒီနှလုံးမသွင်းတာတွေတတိနဲ့တာတွေဘာကြောင့်လဲဆိုရင်တဏှာရင်ခံတယ်ပေါ်ပေါ်ကလေးနေချမ်းသာတယ်လို့နေကိုတဏှာကအဲ့ဒီပေါ်ပေါ်ကလေးနေချမ်းသာတယ်လို့နေနေတဲ့ပုဂ္ဂိုလ်တွေဟာအိုးလာတဲ့အခါကျတော့ပိုဒုက္ခဖြစ်ဘာလို့ပိုဒုက္ခဖြစ်တုံးကိုယ်စိတ်ကိုမထိန်နိုင်လို့ဒုက္ခဖြစ် သူတစ်ပါးကကိုယ့်ကိုမလေးမစားလုပ်တဲ့ဥစ္စာဆင့်တော်အောင်နှလုံးမသွင်းတတ်လို့ဒုက္ခဖြစ်ပြီးတော့တတိပဋ္ဌာန်တို့လိုကမ္မထံဘာဝနာတို့လိုစာပေလိုက်စားတဲ့ပုဂ္ဂိုလ်ဖြစ်တဲ့အန်တို့လိုကမ္မထံဘာဝနာတို့လိုစာပေလိုက်စားတဲ့ပုဂ္ဂိုလ်ဖြစ်တဲ့စာပေလေးလေးနက်နက်တို့လိုဒီလိုမစင်းစားကြတော့တော်တော်လေးကြည့်တဲ့အခါတတိတွေကလစ်လစ်လစ်လစ်ပြီးတော့တငယ်ပြန်တယ် ဘလို့ကျင်းရထားတဲ့ပုဂ္ဂိုလ်တွေတငင်မပြတ်ဘူးလက်တွေ့တွေ့ရတာလားအဲ့တော့အလုံးသရာဒုက္ခရဲ့အရင်းကဟာလေခုနကစိတ်နောက်ကိုပါပေါ်ပေါ်ဆဆဘလို့နေလာတဲ့တဏှာလောဘကလည်းအရင်းခံပြီးတော့နေတာပဲလို့ဒီလိုတွေ့ရတယ်ဒါကဗျာတိဒုက္ခနဲ့ဒီတဏှာအရင်းခံပုံနဲ့ကြည့်ကြအောင်ဆိုမကြမ်းမပါဘူး ဟုတ်တယ်ပထမတုန်းကတော့ဒီခန္ဓာကိုယ်ကြောင့်ဇာတိကြောင့်ဇာတိဖြစ်ရတယ်။ဇာတိကြောင့်မကျမ်းမမာဖြာနာတယ်ဆိုတာဖြစ်ရတယ်။ဥပါဒဏ်နဲ့ခန္ဓာကြောင့်ဒီဇာတိဖြစ်ရတယ်။ဒါကအလုံးရိုးရပဲ။ဒီဘဝမှာကိုတဏှာကြောင့်ဇာတိကညံ့ညံ့ဖြစ်ပိုဒုက္ခပေးစားကျင်တာကလေးစားလိုက်နေမကောင်းဘူးစားကျင်တာကလေးဆိုတဲ့စားကျင်တာကတဏှာ ဆွဲလိုက်တာကအရသာခံတဲ့တဏှာစားခြင်းသားကတဏှာစားလိုက်တာကအရသာခံတဲ့တဏှာအဲ့ဒီတဏှာအကြောင်းပြုပြီးတော့ကျမ်းမာရေးမကောင်းဟောဗျာတိဒုက္ခဖြစ်ဟောဗျာတိဒုက္ခလည်းတဏှာအရင်ခံစားခြင်းသားစားတဲ့တဏှာအရင်ဝလံပြီမနေ့ကကြည့်လိုက်ခဏနေမကောင်းဘူးအဲ့ဒီပြည့်လို့မနေ့ကကြည့်တဲ့ပွဲလန့်ကြည့်ခြင်းသားကတဏှာကြည့်နေတော့တာယာရကတဏှာ အဲ့ဒီပြထာကိုယ်ကတဏှာကြောင့်အဲ့ဒီပြအဲ့ဒီအဲ့ဒီပြထာနဲ့ပဲတော်တော်ကြတော့ယောဂရာလို့ဟောတဏှာပစ္စယဗျာတိတယ်တဏှာအရင်ခံပြီးတော့ဗျာတိဖြစ်ပြန်တယ်အစာအသောက်တဏှာကြောင့်ဗျာတိဖြစ်ဝဲလန်းသဘင်တဏှာကြောင့်ဗျာတိဖြစ်ဒီကဒီဒီတဏှာဟာတဏှာအနာယောဂများတဲ့သူတွေဟာလိုက်ကြည့်လိုက်လို့ရှိရင်ဖြင့်ခုနကတဏှာအလိုလိုက်ပြီးတော့ ဥပမာပွဲကြည့်လို့ဥပမာစားခြင်းနာစားလို့ဟိုဖရာဘူးနာမည်တက်ပြီးတော့ဟိုကြောက်ဒီကြောက်ကြောက်ပြီးတော့သွားလို့မကြမ်းမမာတွေဖြစ်ကြခုဘာသာကိုကြမ်းမာရေးလိုက်စားပြီးတော့ခန္ဓာကိုယ်ဟာဘာကြောင့်ဖြစ်တာအကံစိတ်ဥဒ္ဓအာရကြောင့်ဖြစ်တာကိုသွားဒီသွားသွားလို့ရှိရင်အပူအေးမမျှတာဘူးအလေးပေါ်သွင့်ငိမ့်နာမသွင့်နိုင်ဘူးအစားတော့တင့်တော်လို့မစားနိုင်ဘူး အဲ့ဒါတွေတွေ့ပြီးတော့စဉ်းစားတတ်တဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်မှာခုနကဗျာတိဆိုတဲ့ဒုက္ခဟာအင်တန်နဲသွားမဖြစ်ဘူးလို့မပြောလို့ဘူးနဲ့ဖြစ်ချင်းဖြစ်ကြလို့ရှိရင်သူကနဲခုနကအတိညာနဲ့ပြီးတော့တဏှာလောက်လိုက်ပြီးနေတဲ့ပုဂ္ဂိုလ်တွေကတော့ဗျာတိဒုက္ခများတယ်ဒါကြောင့်ပြရတဲ့ဒုက္ခတွေကတဏှာအရင်ခံတယ်လို့ဘုရားရှင်ကိုရောမြတ်ဟောတော်မူတာကိုဘုန်းကြီးတော်ဘုန်းချောင်းပြီးတော့ဆန်းစစ်ဆိုတာလို့ စစ်ဆေးပြီးတော့မှန်လို့လို့မှန်လို့လို့မှန်လို့တခါပြီးရည်အပိယိမချစ်မနစ်တဲ့အတဲ့ပုဂ္ဂိုလ်တ attva ပစ္စည်းဥစ္စာတို့နဲ့နံမယောကောအတိရကနေရခြင်းဒီဒုက္ခဆင်းရဲအဲ့ဒီဒုက္ခလည်းသက်သာတယ်။ငကောကဒီခန္ဓာကိုယ်ကြီးရတာတဲ့ကိုတဏှာကြောင့်ဒီခန္ဓာကိုယ်ကြီးရတာတော့မချစ်တဲ့သူတွေဘာတွေနဲ့တွေ့ကုန်ကြရတာပေါ့ တကမချစ်တာကိုကချစ်တာထောက်ပြီးတော့မချစ်ပြရအဲ့တော့ချစ်တာကတဏှာအဲ့ဒီတဏှာကြောင့်ကိုချစ်ကျင်တဲ့သူမဟုတ်ဖဲနဲ့တွေ့ရကြတော့မချစ်ပြရဥပမာကိုဝတ်ကျင်တဲ့အဝတ်ကလေးကဘယ်အဝတ်အဲ့ဒီအဝတ်ကလေးမရတော့ဒိဋ္ဌိအဝတ်ကသူအပိယကိုမနှစ်သက်တဲ့အဝတ်ဖြစ်ရောအဲ့ဒီမနှစ်သက်တဲ့အဝတ်ဖြစ်ရတာကနှစ်သက်တဲ့အဝတ်ရှိနေလို့မနှစ်သက်တဲ့အဝတ်ဖြစ်တာ နှစ်သက်တဲ့အဝတ်ကဘာကြောင့်တဏှာကြောင့်မနှစ်သက်တဲ့အိမ်ကြီးတွေနေရလို့စိတ်မချမ်းသာမနှစ်သက်တဲ့အိမ်ကြီးဆိုကြတဲ့ကွာနှစ်သက်တဲ့အိမ်ရှိရအဲ့ဒီနှစ်သက်တဲ့အိမ်ကတဏှာအဲ့ဒီတဏှာအလိုမပြည့်လို့မို့မနှစ်သက်တဲ့ဟာတွေနဲ့နေရတယ်လို့ပြောရတာပဲဒီကတဏှာပဲအပိယောဟိသံဃယောကဒုက္ခလည်းတဏှာအရင်ခံတာပဲ ရှိရင်ဟိဝိပယောဂဒုက္ခကြတော့ကိုတဏှာအရင်ခန္ဓာပါတင်ကြသည်ဖြစ်တဲ့ကိုတဏှာကခုဘဝတဏှာမဟုတ်ဘူးခုဘဝတဏှာဖြစ်တဲ့ကိုဖြစ်တဲ့သူမမြင်ရတော့စိတ်ဆင်းရဲလို့ဒုက္ခဖြစ်ဒါဖြင့်တဏှာကြောင့်ဒုက္ခဖြစ်ဒီပစ္စည်းလေးကတိတ်နှစ်သက်နေတာတဏှာတိတ်နှစ်သက်တဲ့ပစ္စည်းကလေးပျက်စီးသွားတော့စိတ်ထဲမချမ်းမသာဖြစ်ဒုက္ခဖြစ်တဏှာကြောင့်ဒုက္ခဖြစ် အခါတစ်ပါးတုန်းကဝိသကာနေမြတ်စွာဘုရားရဲ့အဆုံးအမဩဝါဒမကြာခဏနာခံရတဲ့ဝိသကာနေသူကိုယ်တိုင်သောတာပန်ဖြစ်ပြီးသားဝိသကာနေကဘာတသိန်းကိုပါရမီပြည့်လာတဲ့ကျောင်းအမဝိသကာနေတခါတုန်းကသူတို့ရဲ့ဟိန္ဒူထုံးစံအတိုင်းဒီကလေးမตาချပြီးတော့ ခေါင်းကျော်ပြီးမြတ်စွာဘုရားကြောင်းလာတယ်သူတို့မသာချပြီးရေသကောင်းကောင်းမှကျော်ပြီးတော့ရေချိုးရတယ်ကိုပြီးတော့ကောင်းသူကြီးနဲ့မြတ်စွာဘုရားစီနေ့လေလောက်ရောက်လာတော့ဝိသာသာကောင်းသူကြီးနဲ့နေ့လေကြီးဘဲကလာခဲ့တုံးလို့ဆိုတော့မျက်နှာကမကြီးမသားနဲ့မြတ်စွာဘုရားမြင်းကလေးအမတန်လိမ့်မာတဲ့မြင်းကလေး အချစ်ဆုံးကြီးကလေးဒီနေ့ဆုံးသွားလို့ကြီးကလေးအတုပပို့ပြီးတော့ပြန်လာခဲ့ရပါတယ်ဗျာလို့ရုပ်ရည်ဆက်လက်နဲ့ကြောက်ဆင်းရဲဆုံးလို့ပေါ့ဒီရဲ့ကြီးသိခင်အပ်တဲ့ကြီးကလေးတို့တို့ပုဂ္ဂိုလ်တို့နဲ့ဝိပယောကောကိုယ်ကွင်းခွဲခွာရခြင်းသည်ဒုက္ခဝိပါဒတို့လိုပုဂ္ဂိုလ်တို့မှာတောင်ဒုက္ခဖြစ်၏ဒါတော့မြတ်စွာဘုရားက ဒီလာတာသိပြီးတော့နှမျောသလားသိပြီးတော့နှမျောပါတယ်ခင်ဗျာဒီမျိုးနောက်တာအစားလို့ရှင်သေးသလားဒီလိုလိမ့်လိမ့်မာမာနဲ့ဆက်သွက်လက်လက်ချက်ချက်ခြားခြားနဲ့ရုပ်ရည်မုံမုံရဲရဲနဲ့ဒီမျိုးလေးမျိုးများရရင်အစားလို့ရှင်ပါတယ်ခင်ဗျာဘယ်လောက်လို့ရှင်တော့ ဒီနည်းလေးမျိုးများသာရလို့ရှိရင်ဘလောက်ဖြစ်ဖြစ်ရရပါပြီခရားလို့ခြင်းပါတယ်ဟုတ်တာပေါ့တဏှာအတွင်းနဲ့လိုက်လိုက်လို့ရှိရင်တော့ဘလို့ရရပေါ့ဝိပါဒကုသဘာဝအတိုင်းအစစ်အမှန်နဲ့ပြောနေတာဒါတော့အမတပုထုရှင်လောက်ပြင်းတဲ့တဏှာမဟုတ်ဘူးနော်သောတာပန်ဖြစ်ပြီးသားတဏှာကောင်းပြီတာဝတိကြီးကလူဦးရေလောက်လေအဲ90နဲ့ဘယ်လောက်မှမသိဘူးတူအဲ့ဒီ စာအုပ်တီတီကလူဦးရေလောက်များတယ်ဤအရေးအတွက်များရရင်ကိုယူမလားဟိုဒီလိုသာလိမ္မာပါစီဗျာဒီလောက်များရင်များပါစီဒီလိုမျိုးလေးတွေတော့ယူခြင်းပါတယ်ကိုကောင်းပြီသာဝတိကြီးကတစ်နှစ်တစ်နှစ်အလုံးဘလောက်များထုတ်ပြရနေ့ဘလောက်ညဘလောက်ထုတ်ပြရတုံးလို့ဆိုတော့ဝိသကသဘောပေါက်နေ့လည်းအချိန်မယွင်း သုတ်တန်အမျိုးမျိုးမှသာဝတိကြီးကအလောင်းတွေထုတ်ရရဲ့ညလည်းအချိန်မရွေးအလောင်းတွေထုတ်ပြရရဲ့ကိုဒါတော့ဝိသကာကအတိဒီတော့မှဟာတတိတော့မလိုချင်တော့ဘူးဗျာမလိုချင်တော့ဘူးလို့အဲ့ဒါလို့ပြန်ပြီးတော့ကြောက်တယ်ဣရာယတကယသဒုက္ခတာတတ္တတတကကိန္နုနောဒုက္ခဘာယန္တာပိယမသာအဘိရုနော ယတ္တစိတ်ချင်းနှစ်သက်စရာတွေများလျင်ပျော်လိမ့်မည်ဟုအထင်ရှိ၏ရှင်မိရှင်ရာရှင်ရရှားတောင်းအကျင့်တတ္တဝါအပေါင်း၏ဒီအရာမြတ်လို့ဆုံးမဲ့နှစ်သက်အပ်တဲ့ပုဂ္ဂိုလ်တတ္တဝါပစ္စည်းဥစ္စာတို့သည်ယတကတင်းနေသုံးလေကနန်းရေကစစ်သွေးဆယ်ပွားအကျင့်မျှလောက်များပြားလာကုန်၏တန်တာ ဖြစ်ရှင်စရာတွေမြတ်နိုးစရာတွေပေါ်လေလေချမ်းသာလိမ့်မည်ဟုအစဉ်ကြည့်တဲ့သူပုဂ္ဂိုလ်ဤဒုက္ခတာဆင်းရဲကိုအကြောင်းတန်ပေါင်းသည်သည်တတကရှင်းနေသုံးလေကနန်းရေကစေတွေဆက်ပွားထူမြလောက်ပင်များပြားလာလေကုန်ဤတော့ဒုက္ခကိုကြောက်ရွံ့၍နေကြတဲ့တို့တွေသည်ဒုက္ခပါယန္တာနောတရားကိုလိုက်စား၍နေကြတဲ့တို့တွေသည် ဒုက္ခဘာယန္တာဒုက္ခမြောက်အများရောက်မသွားဘူးထောက်တာထူထိုးကြောက်အားဘူးရပါကုန်လျက်သိရမှာသာဒုက္ခဖြစ်ကြောင်းဖြစ်တဲ့သိကျင်ဖြစ်တဲ့ဆရာပုဂ္ဂိုလ်တ attva ဖြစ်ပြီးဥစ္စာပေါင်းမှာကကိမူအာဘိရုနောမကြောက်နိုင်ပဲရဲ့ကြီးရဲ့၍အမြဲပုံလေးချာပြီးနေကြလေကုန်သည်သာသာ ဆန္ဒလည်းပဲဒီလိုချင်တာမရဘူးဆိုတဲ့ဥစ္စာလည်းဒီတစ်ခါပဲလိုချင်တာမရလို့ဒုက္ခရောက်တယ်ဆိုတဲ့ဥစ္စာလည်းတစ်ခါပဲဘုန်းကြီးစောစောကပြောခဲ့တဲ့ကလေးကလေးအယုတ်ကလေးမရလို့ငိုတဲ့ဒုက္ခဖြစ်တဲ့ဒီတစ်ခါပဲနောက်အိမ်တော်နေပါရင်မရလို့လိုချင်တာမရလို့စိတ်ဒုက္ခရောက်ကြတယ်နောက်ဆုံးကိုယ့်ကိုယ်ကိုအသက်ပါစီရင်ပြီးတကလားဒုက္ခခံသွားကြဒါလည်းဒီတဏှာပဲ။ အလိုရှိတာမရဘူးဆိုတဲ့ဥစ္စာတွေဒီတနာပဲဖြစ်တဲ့သူတွေနဲ့ကိုယ်ရလို့ဒုက္ခရောက်တယ်ဆိုတာလည်းဒီတနာပဲပြီးတော့လောကကြီးတစ်ခုလုံးကိုကြောက်ပြီးတော့သိကြည့်ဩဒုက္ခမှန်သမျှဟာဟုံးရှိရှိဘဝကအရင်ကတဏှာကြောင့်လည်းဖြစ်တယ်ဒီဘဝမှာတဏှာကြောင့်လည်းဖြစ်တယ်ဒါရနာရလည်းအတမတော်တို့ဘာတို့ဆိုတဲ့ဥစ္စာတွေကတဏှာကြောင့်ပဲ အသွားမတော်လို့ဒုက္ခတွေဖြစ်တယ်ဆိုတာလေသွားကျင်တာကတဏှာကြောင့်ပဲဒီတော့သွားကျင်တာကတဏှာကြောင့်ဖြစ်နေတော့ကဘုန်းကြီးတို့ဘာဒုက္ခတွေ့တွေ့ဟောအရင်းကတဏှာပဲဒီလောကကြီးထဲမှာတဏှာချေလေပြီးတော်နေတာပဲရောက်တဲ့ဒုက္ခကုသမြဟာတဏှာကြောင့်ရောက်ရတာကြီးပဲပြီးတော့တဏှာရော့လေဒုက္ခရော့လေတဏှာနဲ့လေဒုက္ခနဲ့လေ တဏှာမရှိရင်ဒုက္ခမရှိတဏှာများရင်ဒုက္ခများမယ်လို့အဲဒါလိုစိတ်ထဲကအချုပ်သဘောကျပြီးတော့ဘုရားရှင်တရားတော်ကိုပြန်စဉ်းစားရမယ်ဣဒံသောကနာဘေကဝေဒုက္ခသမှုတယောအရိယသစ္ဆံယာယံတဏှာဘောနောဘဝိကာနန္တိရာဂသဟဂတာတတ္တရတတ္တရာဘိနန္တိယာယံတဏှာအကျဉ်တဏှာသည် ပောနောပုံဤကဇာတိဒုက္ခကစရည်ဖြစ်နိုင်တဲ့သဖံဘဝတေကိုလီဖြစ်စီနိုင်ပါ၏နန္တိရာဂသဟကတံတဘဝတဘဝရောက်ပြန်လျင်အနည်းငယ်နှစ်သက်တတ်တဲ့နန္ဒီဆိုတဲ့သဘောအကြီးအကျယ်တမ်းမဲ့တတ်တဲ့ရာဂဆိုတဲ့သဘောနှင့်ဒီတကွဖြစ်ပါ၏ တတ္တရတတ္တရာပိဏနီနီထိုရောက်ရာရောက်ရာဘဝ၌နှစ်သက်သုံမဲ့၍နေလေရှိပါပေမကောင်းတဲ့ဘဝကလေးတောင်နှစ်သက်နေသေးတယ်။ဟာငါသိခြင်းပါသည်လို့ဆိုတဲ့ဥစ္စာတကယ်စင်စစ်မစင်စားတဲ့အခါသာဖြစ်တာ။စင်စားလိုက်ရင်ကိုယ်ဘဝလေးကိုနှမျောပြီးတော့နေတာပဲ။တတရတတရာပိဏန်ဒီနီတို့ရောက်ရာရောက်ရာဘဝ၌လွန်လွန်မင်းမင်းနှစ်သက်ခြင်းရှိပါပေ။ သေအတိတံထိုတနာဟူသည်အဘဲတရားပေ၏ကာမတနာလောကီအာယုံကာမဂုဏ်ဆိုတဲ့အစအတော့နှင့်တကွလောကီအာယုံကာမဂုဏ်ဆိုတဲ့အရာဝတ္ထုတွေကိုနှစ်သက်တတ်သောကာမတဏှာ၎င်းဒုပယုံသတ္တကလေးသတ္တယုံကောင်းကောင်းကလေးဒါလိုနှစ်သက်တတ်တာတွေကတဏှာကြီးပေါ့ပြီးတော့ယခုပြောနေတဲ့ဥစ္စာဟာလူတစ်ယောက်အတွက်တဏှာ များလေဒုက္ခများလေတဏှာများလေအိုလွယ်လေတဏှာများလေယောဂါရလွယ်လေတဏှာများလေသိတဲ့အခါဒုက္ခများလေဒါလူတယောက်အတွက်တိမ်တိမ်တော့စဉ်းစားကြအောင်ဆိုတိမ်တိမ်အတွက်ကလူတွေကလေအတုံးအဆွဲမချွေတာဘူးသင်ကောင်းမပါရင်မစားနိုင်ဘူးတဲ့လေအဝတ်ကောင်းအစားကောင်းအဝတ်ကောင်းကလေးဝတ်ခြင်းလေအိမ်ခန်းခန်းနာနာလှုပ်ခြင်းလေ ဆိုးတဲ့ပစ္စည်းအင်အားနဲ့မလိုက်ဖဲနဲ့လှုပ်ပဲဆိုလို့ရှိရင်ဖြင့်တဏှာတော့တဏှာကြီးပါပဲပစ္စည်းအင်အားနဲ့လိုက်လို့လှုပ်ပြန်တဲ့တဏှာပဲပစ္စည်းအင်အားမရှိဘဲနဲ့လှုပ်ပြန်တော့လဲပါပြီးတော့ဆူရတဲ့တဏှာပဲအဲ့ဒီတဏှာကြောင့်လေအစာမကြော့နိုင်အဝတ်မကြော့နိုင်ပွဲလမ်းသဘင်မကြော့နိုင်ဒီတော့ဒီအင်ဟာဘယ်နဲ့ဖြစ်လာတော့ဆိုတော့တော်တော်ကြီးလာရင်ပဲ သူကြားလာရင်ပဲသမီးရှင်မုန်းညင်မတဲ့လို့သားတွေသမီးတွေကဝတ်ချိန်တန်းစားချိန်တန်းမဝတ်ရမစားရလို့သမီးကလေးပြည့်စည်တာတွေ့ရသားကလေးမိုက်နေတာတွေ့ရသားကလေးကလည်းပဲအပေါင်းအသင်းတွေပါတွေကမကောင်းကိုအိမ်လေဒီအိမ်လေစသည်အိမ်ကြီးကမตายရတော့သားကလေးကလည်းအိမ်မနေခြင်းဘူးပြီးတော့ဟောဒီအိမ်တဲ့အိမ်လုံးကလေ အဝိဇ္ဇာတေမကဟုတဏအရင်ခံပြီးတော့အစာမသိခြင်းလို့အဝတ်မသိခြင်းလို့အစာမချိုးခြင်းလို့အဝတ်မချိုးခြင်းလို့ဝဲလန်းသပင်တွေတွေ့ကြရလိုက်လို့တွေ့ကြရစားလို့တောက်လို့အဲ့ဒါလို့အကုန်ကြတွေကိုဂရုမစိုက်ပဲနဲ့တဏှာလိုလိုက်ပြီးတော့နေလိုက်တာနဲ့ဟောဒီအိမ်ကဆင်းရဲတဲ့အိမ်ဖြစ်တာဟောဒီအိမ်ကသာသမီတွေအကျင့်စာရိတ္တပြည့်တဲ့သာသမီတွေဖြစ်ရ များသောအားဖြင့်ပြောတယ်နော်ဒီတော့ဘုန်းကြီးကထားပြီးတော့စဉ်းစားတယ်မြန်မာနိုင်ငံကြီးဆင်းရဲဖို့မကောင်းဘူးနော်လို့ဘုန်းကြီးကဒီလိုယူဆဘာဖြစ်လို့တော့လေတွေရာတွေရှိတယ်ကောက်ပဲပြီးနံတွေဖက်တယ်တခြားနိုင်ငံကဆင်းရဲတယ်ဆိုပေမဲ့မြန်မာနိုင်ငံကမဆင်းရဲတိုက်ဘူး စစ်သေးတော်တွေဝါတွေရှိတယ်အဲ့ဒါလိုမြန်မာနိုင်ငံဘာဖြစ်လို့ဆင်းရဲသလဲဘာဖြစ်လို့ဒုက္ခရောက်သလဲဆင်းရဲတာတတ်တူချလိုက်လို့ရှိရင်ဆင်းရဲတယ်လို့ဆိုရင်ခုနကအဘိယေ